နိဝရဏတရားတွေကပထမဆုံးခမိသနာနိဝရဏအကြောင်းပြောတော့တရားရှိရင်ခမိသန္တရှိခုတွေပေါ်လာလို့ရှိရင်တစ်ခါမှတစ်ခါမှလုံးတော့လို့ရှိရင်တစ်ခါမှသုံးခါမှလေးခါမှမပြောင်းဆဲပါဘူးအချိန်ကြီးခတ်တာရှိမှရမယ်ဆိုတော့ရှိမှလို့ရှိရင်ခမိသန္တရှိခုတွေလည်းပဲ သူတို့သဘာဝကိုလည်းသိပြီးတော့ကြောက်ခွေလေးသောတတ်ပါတယ်။အဲလိုရှိပြီးတဲ့အခါမှာတော့ဒီလရှုနေကြပြန်ပြီးတော့ရှုရပါတယ်။ဆောင်းပေမှုပဲဖြစ်ဖြစ်အာနာပါနသဘာဝဆိုလို့ရှိရင်အာနာပါနကိုဖြစ်ဖြစ်ပါလေ။ပြန်ပြီးတော့ရှုရပါတယ်။အဲဒါလေးပြောပြီးတဲ့တဏှာကြီးရှိသွားတာနဲ့ရလေရပါတယ်။သဗ္ဗေသနာနဲ့ပတ်သက်တဲ့အချက်ကလေးတွေ တခြားကျမ်းရံကလာတယ်လို့အဲ့ဒါလေးနည်းနည်းပြောကြရည်လို့ဓမ္မလေးရောအဲ့ဒါဒီနေ့ဆက်ပြီးတော့ပြောပြီးတော့သူပြီးတော့တဲ့အခါမှာကျန်တဲ့ဇဝရဏီဝရဏစသည်ဖြစ်ပုံဖတ်ပုံလို့အဲ့ဒါလေးကိုပြောရမှာပါနော်ဒီဝရဏတွေကိုအခြားခြားအဲပေပုံကိုပြတဲ့အခြားခြားသုတ္တန်တွေမှာတော့ နှိုက်စေတဲ့ကလေးတွေပေါ်ပြထားတာကခြားသူများဆိုတာကျတော့အရှင်ထုတ်ကြနေပါပဲတတိသူများမှာဘုရားမြတ်စွာကိုယ်တိုင်ပါလေသမိသနာကိုရှင်းနေတူတယ်လို့နိုင်စီပြီးတော့ဟောထားပါတယ်ဘုရားမူတူကတော့ကျွေးချင်တဲ့သူဟာကျွေးချင်ကိုယူရရတယ်လို့ပါပဲ ခဏခဏရှိတဲ့လူဟာသူကြီးဖြစ်တဲ့အာယုံကိုသူမမောမမောနေတဲ့အာယုံကိုစိတ်ကြည့်ရတယ်ရှိကြတဲ့ကဆိုလို့ရှိရင်ရှိတင်နေတဲ့လူရဟာအကျွေးကိုမဆက်နိုင်သေးလို့ရှိရင်တော့ရှိရှင်ကိုစိတ်ကိုယ်ကိုယူရရတယ်လို့ကျန်ကများမှာအဆိုရှိပါတယ် ယခုခေတ်မှာလည်းပဲရှိကောင်းပါလေရှိနိုင်ပါလေကဒါလောကဖြစ်တဲ့သဘာဝကြီးပါအဲဒီကျေးရှင်ကကျေးဇူးအပေါ်မှာပေါ့လေကျောစုပြုတယ်ဗျာခဏကျေးဇူးဟာဒုက္ခရရတာကြီးပါပဲကိုယ်ကဒီလိုခံနိုင်မယ်လို့ဘာမှမတတ်နိုင်ဘူး ဒီလိုပဲကိုခံရတာပါပဲရှိရှိကခံရကိုလည်းပဲလုပ်ခံပြရတာအဲ့ဒါကြီးကဟိုရှိကရှိရပါတယ်ဒီလည်းရှိရှိပါပါပဲအဲ့ဒါလိုပဲဒီလိုတစ်ခုကိုနှစ်သက်ခင်မင်းနေလို့ရှိရင်အဲ့ဒီကြည့်ကြည့်ကိုအဲ့ဒီအရာကိုသိယူရရတယ်။ဉာဏ်ဘောဇရာကြည့်ကြည့်လေးတွေမကွဲရအောင်ပြည့်စည်ရအောင်ဆိုပြီးတော့မကြောက်ရအောင်ဆိုပြီးတော့ စိတ်ကိုကြည့်ရတာတို့ရသိရသိရသိရတာတွေပေါ့လေခုကြောင့်လေးတွေပို့ပြီးတော့မမောလေးတွေမမောလေးတွေအဲ့ဒါတွေကိုယူကြည့်နေတဲ့ဆက်ရတွေ့ရသုံးဆွရတယ်ဆိုတော့သိရှိပုဂ္ဂိုလ်ဆိုလို့ရှိရင်တော့သာဝိတော့ကိုယူယူရရလေးတယ်အလုံးရှိခင်မျိုးလုံးနေတဲ့သမီးခင်မွေးရပါလေသမီးမောင်နှံကြီးဆိုလို့ရှိရင်အရှင်ကြီးသမတယူရရတယ် သစ္စာကျင်စသတိမောင်နိုင်ရဆိုလို့ရှိရင်ပို့ပြီးတော့တော့ကယူရပါပါပဲဘုန်းကြီးတို့တော့မခံစားဘူးတော့ဆောင်းအောင်တော့မသိဘူးပေါ့လေအပြောဆိုရင်လည်းထေတာစိတ်ခုသွားအောင်စိတ်ကြမသွားအောင်စိတ်ဆုံးမသွားအောင်ဆိုပြီးတော့အလုံးကိုလက်လက်လျော်လက်ပြည့်စုံရပါတယ်လို့ဒီလိုပဲစာရုပ်ဟာလည်းဆိုရပါတယ် အခုလိုတရားနှလုံးသွင်းခြင်းအနေနဲ့မှာလူကြီးမြတ်တဲ့ဆရာကြီးကိုလေကြံကြည်တဲ့စိတ်ကူးဖြစ်လာလို့ရှိရင်ဒီဟာတော့ကျေးဇူးကြီးတင်တယ်လို့သဘောထားပြီးတော့ဉာဏ်ဉာဏ်ရှိမှကြရပါပဲ။ဒီစာကျေးကိုထပ်ထပ်မကြရအောင်ဆိုပြီးတော့ဉာဏ်ဉာဏ်ရှိဆက်နိုင်မှာနှုတ်ဆွေကျေးရအရေးကြရေးကြပြက်လာပြီးတော့ နောက်ပြန်ပြီးတော့ဆက်ဆိုင်ဝင်လည်းဖြစ်တတ်ပါရဲ့သူတွေကလာပြီးတော့တရားထုတ်ကြတဲ့အတွေ့အကြုံကဆိုလို့ရှိရင်အရှင်းရင်းမို့လေတရားတွေ့ဖို့လာတော့ဘုရားရဲ့အင်းရင်းတွေ့ဖို့အခွင့်ဆောက်နေရနေပြီးတော့အဲဒီလိုအကြံလေးဖြစ်တာလည်းဟုတ်လို့ကျွေးပြီးတစ်ခါပြီးတစ်ခါကျင်းရတော့မဆက်နိုင်တာလည်းဟုတ်လို့နောက်ဆုံးသူတို့ပြန်ပြရတဲ့အပိုင်းရောက်သွားတော့ပါပဲ။အင်းမရှိနိုင်မှဆက်နိုင်တော့ သမိဆန္ဒအလောကိုခံရတော့တရားလက်လို့ပြီးတော့ပြီးကြရတယ်။အဲဒါဟာလက်တွေ့ပါပဲ။အဲဒီကျောင်းကပေါ်ပြတဲ့အ내အဓိပ္ပာယ်ကိုပေါ့လေ။ဒီဟာမှာအဆုံးမိတ်တရားနေနဲ့ကျေးဇူးရှင်ပါပြီဆရာတော်ဆရာကြီးကကျက်တဲ့လူကြီးကျွေးယူခြင်းသင်ပဲလျှောက်လေဆိုတာပေါ့လေ။ ဖြစ်တဲ့လူကြီးနဲ့အနေနဲ့ကြည့်ကြည့်ကျင်းလာပြီဆိုလို့ရှိရင်တော့မြန်မြန်ပေါ့လေကျွေးဆက်ပြပါတဲ့ရှိပါပြီးတော့ပြပြပါတဲ့ကျွေးအင်းကြီးတင်လို့ရှိရင်တရားဟောတော့အနောက်ရှိဖြစ်သွားလို့ပါပဲအဲအကျန်ကနဲ့အညီဒီနည်းအပိုင်းတစ်ခုထုတ်ထားပါတယ်ကမိတဏပြီးတော့ယပရနိဝရဏနောက်အဲဒီယပရနိဝရဏဆိုတာသဘောကတော့ စိတ်သက်စိတ်ဆိုးတဲ့ဒေါသပါပဲအဲဒီစိတ်သက်စိတ်ဆိုးဖို့ပြပါကဒေါသဟာယောဂစက်ကပ်နေတဲ့သူနဲ့တူတယ်လို့နိုင်ရှင်ပြီးတော့ပြထားပါတယ်စိတ်ရဲ့ထောက်ပြန်ဖြစ်ခြင်းချင်းဒီဝချမ်းသာကို ဖြစ်ရှိတတ်တဲ့တရားလို့အတ္တလောကျပရတ္တကျရှိတတ်သုခံပြပါတိပြုပြုပြပါတော့လို့ဒီလိုဆိုပါတယ်ဒီကုလကအဲရှိရှိဝချမ်းသာကိုဖြစ်ရှိတတ်တဲ့တရားဆိုပါတယ်သူဝင်လာပြီဆိုလို့ရှိရင်ရှင်ကိုယ်သဘောထားကိုတော့ သူကတော့ကြောင်းရဲ့ဆက်ကြည့်လိုက်တာပဲဒီကိုယ်သဘောထားဆိုတာလူသဘာဝပိုင်ရှိတဲ့သဘာဝရှိတာကိုတူးနဲ့တူးချင်းချင်းနေနေပေါ့လေတူးတူးရှိပါတူးလိုလာပြီးတော့ရှင်းတာသနာတဲ့သဘောကြီးပေါ့လေဒါရီလူသားတွေပါသဘာဝတဲ့ကိုယ်ကရှိရပါတယ်ဒီမှာဒီသဘောလို့ဆိုရတယ်ဒီမှာဒီကိုယ်သဘောလို့ဆိုရတယ်ကိုယ်ရုပ်ကိုစီဝါစီဝါချမ်းသာကိုလေလိုလားတယ်လို့ သူတို့ကလည်းပဲဒီလိုပဲပြီးဝချမ်းသာလူလည်းကြောက်ပါပဲဆိုတဲ့သာနာစိတ်ရှိပြီးတော့ပါသူတို့ရဲ့ជីវာနာနေကြတယ်သူတို့ကချမ်းသာစိတ်ခြင်းနဲ့ချမ်းသာစိတ်ခြင်းနဲ့ဆက်စားရအရှင်ကြီးစိတ်ခြင်းနဲ့ဒါပရိစိတ်ထားလို့ခေါ်တယ်ပရိစိတ်ထားရမယ်ဒီကိုစိတ်ထားလို့ခေါ်တယ်အဲဒီဒီကိုစိတ်ထားထောက်ပြန်ပြည့်ရှိသွားတော့လေလူရဲ့အစည်းအဝေးဖြစ်မှဆိုတာ ကိုယ်နှုတ်ပြောစရာတည့်ရစရာအဖြစ်နဲ့ပါကျင်းပြီးတော့တန်ရှင်းဖို့ယဉ်ကျေးဖို့ဉာဏ်ဖို့ကုလုံးထည့်ကျင်းပြီးတော့ဉာဏ်ကြောင့်ဖို့တကယ်သိတဲ့ဆရာဝန်ကြီးလက်ဆရာဖြစ်ဖို့ဒါအကျိုးရှိပါအဖြစ်ပါပဲအဲဒါကြီးကကုသတရားတွေရှိနေမှာဒီလကုသတရားတွေသမာဓိကုသတရားတွေအသိဉာဏ်ကုသတရားတွေအဲဒါကြီးရှိနေလို့ရှိရဲ့ တကယ်အကျိုးစီးပွားအဖြစ်မှာတကယ်ချမ်းသာတကယ်ငြိမ်းချမ်းနဲ့ချမ်းသာရရှိတာပါပဲအဲဒါမှတကယ်သူရဲ့စီးပွားချမ်းသာအဖြစ်လို့ဆိုပါတယ်ကွာသူရဲ့အဲ့ဒီသဘောကိုလူလားတယ်အခြားခြားပုဂ္ဂိုလ်ရလည်းပဲဒီလိုပဲလူလားရပါတယ်ခြားခြားပုဂ္ဂိုလ်ရဲ့အဲ့ဒီလိုအစီအဝါအဖြစ်မှာကိုမလိုလားတော့ဘူးဆိုလို့ရှိရင်သူကပေါ်မှာသကတိခြားရမယ်စိတ်ချ ပြည့်သွားတယ်ခုနဒေါသကစိတ်ကြီးလိုက်တာစိတ်ကြီးလိုက်တော့ပြည့်သွားတယ်ကိုရုပ်ပစီဝါကိုလည်းပဲစိတ်ကြီးကြီးအောင်ရောက်တယ်ဒီမှာဒီပဲလုံးသက်တာဟုတ်လားအဲဒါကြောင့်ဘုရားဆိုတော့ကရှိဝချမ်းသာအောင်စိတ်ကြီးတတ်တဲ့တရားစိတ်စဉ်သူဝင်လာလို့ဆိုရင်တော့စိတ်ဟာဟို ဆောက်ရတော့ပဲဘောဒီမုတ်လို့ပါလို့ပြက်လွန်သွားလို့ရှိရင်သို့တော်နမ်းလာတယ်လို့ပေါ့အရှင်ပေါက်လာတယ်လို့ပေါ့စိတ်ကအရှင်ပေါက်လာတော့ပုံတို့လာတော့စိတ်ပုံတယ်ဆိုရတယ်သူဝဲလာတဲ့စိတ်ကပင်ကိုအနေထားပြောပြီးတော့အရှင်ပေါက်ပုံတို့တဲ့အနေထားပြီးရောက်တော့ပါလားဒါကလို့စိတ်ပုံတို့ကြောင့်တရားလုံးလည်းဒီလိုလဲဆိုထားပါလိမ့်မယ် အဲသူ့ကိုယောဂဆွတ်ကပ်နေတဲ့ပုဂ္ဂိုလ်နဲ့လူနာနဲ့ကိုလည်းနိုင်ရှင်ပြီးတော့ပြတ်သွားပါတယ်။နိုင်ရှင်ကတော့ယောဂအကြီးကျယ်ဆွတ်ကပ်နေတဲ့သူဟာဆယ်လူရှိတဲ့ဥစ္စာတွေနဲ့ပြည့်စုံနေပြီပဲလို့အများနဲ့ဒီမှာခံစားနေပါဘူး။အခုကလာယောဂါကြီးဆိုရင်ကိုဆိုးပါတယ်။ပလိကယောဂါတို့၊ကျောင်းယောဂါတို့၊ကျောင်းယောဂါတို့ရှိတော့ပါဘူးနော်။ အဆုတ်ယောဂါတို့အဖြာယောဂါတို့သိယောဂါတို့ဥက္ကလာစေသတ်ယောဂါတို့ဆိုတာပါအဲ့ဒါချိုးရတဲ့ယောဂါတွေကြီးပါပဲဒီမှာအဲ့ဒီယောဂါတွေကြီးဝင်လာလို့ဒီယောဂရဲ့ဓာတ်ကိုတော့ဒီအပြင်းထန်ဖြစ်နေတော့တာပါပဲသူဟာဘယ်လောက်ပဲအာယုံရောအရသာကောင်းတွေကိုသုံးဆောင်ခံရနိုင်မှာလား နာလိုက်တာဆိုင်လိုက်တာမောလိုက်တာဟောဒီဆက်လိုက်တာဆိုတာညီညီရပါပါပဲအဲဒီလိုညီညီရတဲ့အနာပါအဲဒီလိုပြင်းထန်တဲ့ယောဂဝေဒနာလေးရှိတဲ့ပုဂ္ဂိုလ်ရဲ့အနိဗ္ဗာန်သုခပြီးပါပြီတချို့ဆိုတာဒီသာရွှေရဲ့တန်လေးတွေနဲ့သမဏကာနဲ့အကြည့်ဟုတ်တယ်လည်းပါလိမ့်ဘလောက်ပဲအသုခတွေသာသုတိဆိုကြည့်ဖို့နေပြီမယ်လို့သူဟာသာယမခံစားနိုင်တော့ဘူး အဲ့ဒါကိုနှိုက်ဖို့ပြီးတော့တစ်ခါတစ်ခါမှကိုယ်ရောကပြင်လာလို့ရှိရင်ဒီလိုရှိနေရှိတယ်ဆိုတာနှိုက်ဖို့ရှိတော့ရှားတယ်ပြီးတော့ခန္ဓာပြက်နေတဲ့လူပါဆိုလို့ရှိရင်အစာကောင်းအရသာကောင်းရှိနေနေလို့ဒီသားစုကခန္ဓာပြည့်နေလို့ညီညီချက်ချက်အစာဖြစ်ပါဘူးအဲဒီလိုရှားလာပြီးခန္ဓာဖြစ်နေတဲ့သူဟာချိုးတဲ့အရသာတွေများလို့သူ့မှာခါနေတတ်တယ် အဲဒီလိုပဲသောတာဖြစ်နေတာပြုံယုံပြုံယုံနဲ့ဆန္ဒနေတဲ့ဒီမှာသူရှိတယ်ပဲလို့သောတာဝင်လာပြီဆိုလို့ရှိရင်တော့ဘာမှသူအယုံကောင်းကိုခံစားတတ်တာမရှိတော့ဘူးသောတာဖြစ်လာတဲ့အခါမှာသူတော်ဘောမှာကျိုးစီးပွားလိုလာပြီးတော့ဒီခံရမယ်ခွင့်တဲ့ခွင့်လို့ရမယ်အနစ်နာခံရအနစ်နာခံရမယ်သာနာတတ်ရမယ်ဒါပေါ့ အဲ့ဒီတရားတွေဟာဒါတကယ်ကိုရှိတတ်သူနည်းအတွက်အရှိပွားတွေပဲအဲ့ဒီအရှိပွားမေတ္တာကုလကြီးတရားတွေရလာပြီဆိုလို့ရှိရင်တရားပြန်ရချမ်းသာလာတာပဲဒုက္ခဖြစ်လာတာပဲအရှိပွားတက်ပါမှချမ်းသာလို့ရတာပေါ့ဒေါသဖြစ်လာတဲ့အခါမှာစိတ်ခါကလာသူရဲ့ရှိပွားချမ်းသာ လည်းရှိတော့မယ်ချမ်းသာတာဘူးပေါ့ဆိုရှင်စရာအယုံလေးရှိနေပြီမယ်လို့စိတ်ဆိုးနေတဲ့အခါမှာမပြောရှင်နိုင်ဘူးဘယ်လိုအကျိုးရှိတဲ့စကားကောင်းကိုပြောလာပြီမယ်လို့အဲဒီအဖို့တဲ့စကားကိုလည်းပဲလက်မခံနိုင်တော့ဘူးသူနဲ့တူအရှင်မပြေလို့ပြန်ဖြစ်နေတဲ့အခါမျိုးမှာပါလေဒီကငြိမ်းချမ်းရအောင်ဖန်တီးပြီးတဲ့ပုဂ္ဂိုလ်ပါပါလေဒီအေးအောင်လို့ ဖြေဆံဖြေစကားပြောမှလို့အဲ့ဒီပုဂ္ဂိုလ်ကိုလက်ခံနိုင်ဘူးတစ်ဖက်လိုက်တယ်လို့ဒီလိုထင်ပြီးတော့လည်းပဲမုန်းလည်းမုန်းတတ်တယ်အဲဒါဟာယောဂစက္ကန့်ကြီးသဘောပါပဲနောက်ပြီးတော့ဝိတ္တတ္တယောဂတွေပေါ့လေကိုရှိရှိကဆိုလို့ရှိရင်ခုနဆောစောကင်းကပြောခဲ့တဲ့ယောဂသူကြီးတွေပေါ့ဟိုပရိစ္ဆေယောဂတွေဆောယောဂတွေအခြားယောဂတွေ ပြီးတော့ဒီနာယောဂါတွေအခုခေတ်ဆိုလို့ရှိရင်အဲယောဂါတို့ပြီးတော့အခုခေတ်သတ္တယောဂါတို့ပေါ့လေဒါကြီးကအဲဒါကြီးကအဲယောဂါကြီးဆွဲကနေတဲ့ပုဂ္ဂိုလ်အနိဗ္ဗာန်ဆိုလို့ရှိရင်တော့ယောဂါဖြစ်ချက်မှာချက်ကြတော့မကတ်ချင်ကြဘူးလေဒေါသဖြစ်နေတဲ့ဒီဒေါသဖြစ်တဲ့ဒီအနိဗ္ဗာန်ကိုလည်းပဲမကတ်ချင်ရတော့ဘူးဒါကြောင့်သိချက်စီဆိုတဲ့ပြပါဒဒေါသဟာ အနာရောဂါဆွတ်ကပ်နေတဲ့သူနဲ့တူတယ်လို့ကျန်ကန်တော်ကဒီတိုင်းပေါ်ပြထားပါတယ်။တရားသူတွေကာလမှာလည်းဖြစ်ဖြစ်တတ်ပါတယ်။မမှန်တာရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ပုံပြီးတော့ဖြစ်တတ်ပါတယ်။မမှန်တာရှိတဲ့သူရတော့အကျော်စိတ်ခံမှုစက်စိတ်ခံတော့တော့တော့ပွားလာတယ်။ဆရာကြီးပြောတာတော့ကတကယ်တော့လက်မခံဘူး။သူသာတတ်တယ်ဆိုတဲ့အနေနဲ့ပေါ့လေအဲ့ဒီလိုလုပ်တတ်တယ်။အဲ့ဒီလိုယောဂါစိတ်ရပုဂ္ဂိုလ်ရောတော့ ကမ္မထာဆရာကြီးလည်းပဲဆော့ပုံနဲ့လုပ်လို့လည်းမရဘူးဆိုလို့ရှိရင်ရှောင်လာတယ်။အခြားယောဂီတွေလည်းသိရှောင်တော့တာပဲ။တော်တော်ကြောက်ကြကောင်းတဲ့တရားစုကအဲအဲ့ဒီဒေါသမျိုးကိုတော့အခုလိုတရားမထုတ်ခိုင်းတဲ့အလုပ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲရှင်ရင်လုံးတရားနဲ့ပယ်နိုင်ရဲ့အကျိုးကျေးဇူးရှိပါလေ။ထိုက်တာလည်းမေတ္တာပွားပြီးတော့ပယ်နိုင်လို့ရှိရင်လည်းအကျိုးကျေးဇူးရှိနေပါလား။ ဒီလိုလူတူးပြောက်မှာပဲပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်မုံွက်ကြီးခိုင်ရှားပြီးတော့ဖြစ်เสียအကွက်ကိုတော့ကြည့်လို့မြင်တတ်လို့ရှိရင်အဲ့ဒါဟာရှိဝချမ်းသာဖြစ်ခြင်းအကြောင်းဇာပါဒလူဝရဏရဲ့ဆိုက်ရင်တဲ့ဒေါသရဲ့ဆိုက်ရင်တဲ့ပေါ်ဒီအကျိုးရှိပါသူတစ်ပါးအကျိုးရှိပါလိုလားတဲ့မေတ္တာစိတ်ကလေးဖြစ်လာတတ်ပါတယ်အဲ့ဒီလိုစိတ်ထားမျိုးကတော့ အပြုသဘောဆောင်တဲ့အဖြောက်ရည်တတ်တဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်။လူတိုင်းလူတိုင်းဟာမုန်းွက်ရှိတယ်လို့ချစ်ွက်တယ်လို့ရှိတတ်ပါတယ်။မုန်းွက်ကိုကြည့်နေစဉ်းစားနေလို့ရှိရင်တော့ဘောလို့မဆုံးပါဘူး။သူ့မှာချစ်ွက်လေးရှိတယ်၊ကိုယ်မူရလေးကောင်းတာရှိတယ်၊နှုတ်မူရလေးကောင်းတာရှိတယ်၊စိတ်လေးစိတ်ထားလေးသက်သာလေးတော်တာရှိတယ်။အဲဒီလိုသောတာဖြေစရာပေါ့လေ။ချစ်ွက်လေးတွေရှိလို့မြင်ပြီးဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်ပေါ်မှာ တချို့ရှိဝါလိုလားတဲ့စိတ်ကလေးကိုဖြစ်လာတာပါပဲတချို့ရှိဝါလိုလားတတ်ပြီဆိုတာပါလေစိတ်တိုင်းသဘာဝအခြေကိုလေးပေါ်လာတယ်စိတ်ထဲပေါ်လာတဲ့မေတ္တာကိုအကောင်ဆုံးခေါ်တဲ့ဒီတော့အကောင်ဆုံးခေါ်တဲ့အနေနဲ့ကာယကံရောက်မေတ္တာလည်းရှိလာတာပါလေဝစီကံရောက်မေတ္တာလည်းရှိတတ်ပါလေမေတ္တာရှိရှိပြီးတော့ကိုယ်နဲ့ကြည်တတ်တဲ့မေတ္တာရှိရှိပြီးတော့ရှိုးသားတာပြောတတ်ဆိုတတ်တယ်ပါလေရှိရှိပါလိုလားပြီးတော့ အနိကစိတ်ဓာတ်အကောင့်တွေပေါ်လို့ပြုလုပ်တတ်ပါတော့။အဲဒီလိုဖြစ်ပြီးဆိုလို့ရှိရင်ငကောကမိမိမှာရှိနေတဲ့ဉာဏ်တွေလည်းပဲကြည်သွားကြတာပါပဲ။ပထမဆုံးဇဘာရခေါ်တဲ့ဒေါသအတွင်းဉာဏ်ပေါ်ပြီးအဲဒီဉာဏ်ကြီးအေးသွားကြတာပါပဲ။အဲဒီဉာဏ်အေးလို့ဆိုလို့ရှိရင်ဒေါသလိုလိုက်ပြီးတော့မှားတာမျိုးရှိတတ်ပါတယ်။မှားတော့ဒီဘက်ထိတ်ကြပါတယ်။ဒီတော့အတွင်းရအေးသွားပြီဆိုလို့ရှိရင်ကိုယ်တွင်းရကြည်ငြိမ့်တော့ ဒီဒေါသကိုလည်းအလိုလိုက်ပြီးတော့မှားတာလည်းမရှိနိုင်တော့ပါဘူးတမန်။ဉာဏ်ကြီးဝေးသွားပြီတဲ့ပြင်းသွားပြီတဲ့။အဲဒီလိုရှင်ရင်တရားမျိုးရဲ့ပေါ်ဒီသုံးခုမေတ္တာပွားတဲ့နည်းနဲ့လည်းဒီကြာကာလကိုစိတ်ဆုံးလို့ရပါတယ်။အခုနိုင်ငံတကာမှာပေါ့လေမိတ်ဆွေချင်းရဲ့ဒီသားစုချင်းရဲ့ပေါ့လေမိတ်ဆွေကြတာလေးကိုယ်ကြသေးတာလေးဟာ ဒီဒေါသကိုမထိမ့်သိနိုင်လို့ပါပဲ။ဒါကြောင့်ဒီဒေါသကိုတော့မရှိပေါ်ပြန်လည်းပဲကျူရင်းရောကာကွယ်ပြီးတော့တကယ်လို့ဖြစ်လာလို့ရှိရင်ရှင်ရင်ရှင်ရင်တုံတရားတွေပဲဖြစ်ဖြစ်ရှင်းပါပြီးဖြစ်ဖြစ်ပါလိမ့်။အများကလေးရနော်။ဒီကရှင်းမှလည်းကြီးတယ်ဆိုလို့ရှိရင်တော့ကိုယ်ရဲ့ဆက်ပြီးတော့ပေါ်ရလေးကိုယ်ဆက်လိုက်ပြီးတော့ဦးကြီးရမှတ်နေလို့ရှိရင်ဒေါသဖြစ်ကြလည်းအာယုံမရှိပြီးတော့အလိုလိုဒေါသကိုရေးနေတာပဲ။ ဒီနေ့ဒီကြားထဲမှာဖြစ်လာလို့ဆိုလို့ရှိရင်တော့အဲ့ဒါကိုရှုမှတ်ပြီးတော့တရားနာပါပဲဒီပ္ပံလေးရတော့အလွယ်ဆုံးပါပဲဖြစ်ပေါ်လာလို့ရှိရင်ရှုမှတ်ပြီးတော့တရားပါစိတ်ဆိုးရဲစိတ်ဆိုးရဲစိတ်ကြက်တဲ့စသည်ဖြစ်ပါလိမ့်ရှုမှတ်ပြီးတော့ပယ်လိုက်ရုံပဲသူဟာရှင်ကောင်းကင်တဲ့ပုဂ္ဂိုလ်ဟာကောင်းကင်ကျောင်းကျေးကိုအများအားတော်လျာဆောင်ထားရတယ်အဲဒီဆောင်ထားတဲ့ပုဂ္ဂိုလ်ဟာ ကောက်လိုက်လာတဲ့အခါဘာလို့ကိုယ်ဆောင်ဆားတဲ့ခြေလေးကိုထုတ်ပြီးတော့ဒီဝဲလိုက်လို့ရှိရင်ချက်ချင်းယောဂဆုတ်သွားတယ်လို့ပါပဲရှိမှလေးလေးချင်းချက်ချင်းဆုတ်သွားတာကိုတွေ့ရတတ်ပါတယ်အဲဒီလိုစိတ်ပြည့်စိတ်ဆိုးကြည်သွားတဲ့အခါကျလို့ရှိရင်တော့ပြောတင်လာပြီးဘာလို့ချိုးတာကစိတ်ပြောလို့ရပါလိမ့်မယ်အဲဒီလိုရှိမှတ်တဲ့နည်းနဲ့ဒေါသကိုရှိမှတ်ပြီးတော့ ပယ်လိုက်လို့ကြောက်ရွံ့သွားတဲ့အခါပြောတင်တာကိုဆက်ပြောလို့ရှိရင်စိတ်မဖြစ်ဒါတော့ကိုယ်ကပြောကြဒီဝန်ခွဲတာမျိုးပါလေအဲ့ဒါမျိုးအစရှိတဲ့အားရမရှိတော့ဘဲနဲ့ကျူးစီဝါတွေကျူးစီစုတွေကိုပဲလည်းငင်းပဲခံကြပါလိမ့်မယ်။ဒါကြောင့်အဲဒီလိုရှုမှတ်ပြီးဒေါသကိုပယ်ဖို့ရံပေါ့ဒီလိုဆရာတော်ဆရာကြီးက လေးရပါလေးတစ်ခုထောက်ထားပါတော့စိတ်ကြိုက်စိတ်ဆိုးယောဂမျိုးနှိမ်ချိုးပဲဆောက်လေဆိုတာပါလေအဲဒီနေရာမှာအတိုင်းလေးလုပ်ရပါတော့တော့မရှိခင်အားလည်းခြေလေးကဝေးရတယ်ခြေလုံးကြားနဲ့လည်းပေးရတဲ့ခြေလာလို့ရှိရင်ခုလိုရှိမှတည်းလေးလည်းပေးရပါတယ်ပေးလိုက်ခြေလေးပါလို့ရှိရင်ဒါဆက်လာတာပဲဘယ်လိုကောင်းလာလဲဟုတ်ပါဒါနကုသိုလ် ဒီတော့လုံအားဖြင့်ဝိယဝိသအမှုအဆက်ရှိတဲ့ကုသိုလ်ကောင်းမှုအရာမှာသိရဖြစ်ပါလို့ရှိပဲနဲ့ဝင်ပြုကြည့်ကျင့်ကြဖြစ်နေတဲ့သဘောကိုသိရပြီလားဒီတော့ဘုရားရဲ့ခုံတော်ကြီးအယုတိဝမှာဝင်နေတာကြီးဆိုင်ပဲပြီးတာကြီးတရားမနာခြင်းလားဒါလေးလည်းသိရပြီလားလို့ခေါ်ထားပါမယ်ဆုံးနေတဲ့သဘောကြီးပါဒီတော့တရားအထုတ်တဲ့ခါမျိုးမှာလည်း အေးတိအေးဆက်နေပါလိကျင့်တိကျင့်လွဲတယ်မလို့ကျင့်လို့လို့လူနာထွေးစားလို့ပါလိမစားကျင့်လို့လို့ဘာလို့လို့ပါလိအဲ့ဒါမျိုးတွေပါလိအေးတိအေးဆက်ကျင့်တိကျင့်လွဲပြီးပါလိတော့အဲ့လိုပြောရတာရောအဲ့ဒါကိုရှင်းရမိတာရောပဲအဲ့ဒီဆိုင်ပိုင်းကြီးဟိုကအချုပ်ကြနေတာနဲ့တူတယ်လို့ဆရာကပါဒီလိုကြားထားပါတယ်အဲအချုပ်ကျခံရ ဆိုတဲ့သူဘောကတော့အကြောင်းတစ်ခုကြောင့်ပေါ့လေရသုံးဖို့တစ်ခုကြောင့်ချုပ်ခံရတဲ့သူထောင်ကျနေတဲ့သူဘောလေကြည့်ရတဲ့အတွက်ပွဲရဲ့အိအရာကိုမခံတတ်တော့ဘူး။ဒါကလိုပါပဲ။ကြီးကြီးတဲ့သူကတရားအမထုတ်ဘူး။တရားကိုလည်းမနာဘူး။နာကြတော့လည်းပဲသူ့ဆိုင်ဆိုင်မနာဘူး။ဒါတကယ်အထုတ်တဲ့ခံရမှာလည်းပဲလို့ချစိတ်ဆက်ဖြတ်လိုက်တဲ့ဘဝလည်းမရှိဘူး။ဒါကြောင့် တရားလာတဲ့သူကတရားကောင်းကြောင်းပြောပြမယ်လို့သူ့မှာတရားရတာမပေါ်ဘူးတရားထုတ်ပြီးတော့တရားရတာတွေကိုလည်းရလာတဲ့ဒီကောလေဘန္တာတရားတရားရတာတွေကိုပြောရမယ်လို့သူ့မှာတရားရတာမပေါ်ဘူး။ဒါကြောင့်လည်းဆိုလို့ရှိရင်သူကရင်းလို့ပေါ့။ဒါပါပဲ။ရင်းလို့ပေါ့။တရားမထက်တာလို့ပေါ့လေ။တိတိအစ်စ်ကြီးဖြစ်နေပါတော့။ ဒါကြောင့်ဘုရားမြတ်စွာကအခုလိုတန်ဆာစိတ်ကကိုယ်ရည်မှဒုစီနဲ့သိမြတဲ့တရားတွေအထုတ်ကမယ်ဆိုရင်အထုတ်ကပြုရမယ်ဆိုရင်အတ္တံဒီတော်ဆိုတဲ့စကားလေးသူ့ရှင်းရသုံးထားပါတယ်အတ္တံဒီတော်ဆိုတာဆိုင်နိုင်ရှိမှုမရှိပဲပေါ့လေဆိုင်နိုင်ရှိမှုမရှိဘူးဆိုတော့အပူရပြည့်လိုချတိတ်ချဖြတ်လောက်ရှိနေရမယ်ဆိုတဲ့သဘောမျိုးပေါ့ တကယ်လို့ထိုင်ပိုင်းကြည့်လို့ရှိနေပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာအခုလိုတက်တန်းစရာတွေစရာတွေလည်းပဲအတုမအားထုတ်လို့ပါဘူးစိတ်ဓာတ်ကိုလည်းအဖြစ်ပြင်ပြီးအတိအကျလေးလည်းသုံးတရားမသက်တာပါဘူးဒါတော့အတုတဲ့ခါမျိုးမှာလည်းပဲဒီဟာကြီးဝင်နေတာပါပဲဒီမှာစိတ်ကြည်ကြည်ရှိနေတာပါပဲအဲ့ဒါဟာအတုကယောဂီပုဂ္ဂိုလ်တွေမှာအနိကဆုံးပေါ်လို့အတင်းကြကြသမဏကိုအနှောက်ယှက်ပေးတဲ့ ရန်လို့ဆိုပါပါပဲအဲ့ဒါမျိုးမပယ်နိုင်လို့ရှိရင်တော့မပယ်နိုင်တဲ့ပုဂ္ဂိုလ်ဟာတရားလည်းအရှင်းအမထုတ်ဘူးအတုပြန်လည်းပဲအဲဒီဥစ္စာကအမထုတ်ဘူးအမထုတ်တော့တရားကြီးလည်းမရဘူးဒါကြောင့်သူ့ကိုအတွင်းကြကအနိကဆုံးအနောက်ချက်ပေးတဲ့ရန်သူလို့ကျန်ကများပါအဲ့ဒါလိုသတ်မှတ်ပါလေအဲ့တော့သူဖြစ်လာပြီဆိုလို့ရှိရင်တော့အချုပ်ထဲရောက်နေတာလည်းတကယ်ကိုဆိုတာပါပဲ။ ဒါကြောင့်တရားလာရမှာပြည့်ရင်တရားအထုတ်ရမှာပြည့်ရင်အထုတ်နေရင်အပြည့်ဝင်လာပြီဆိုလို့ရှိရင်မြန်မြန်ပြင်လည်းပြင်ပေါ့မပယ်နိုင်လို့ဆိုလို့ရှိရင်တော့အချုပ်လောက်မိတာနဲ့အဲဒီမှာအဲဒုက္ခကြီးရောက်တော့တာပါပဲဒီတော့အဲဒီရှိဖို့ရှင်းလာမိတာကိုမပေါ်ရအောင်လည်းပဲချိန်သားကြိုက်ပြရတယ်ချိန်ပြရတယ်သုံးလို့ဆိုင်စားလေးကိုစိတ်ကလေးပွင့်ကားတော့လုပ်ပြရတယ် ဒီရကဖွင့်ကားအောင်ရှုခွင့်အောင်နဲ့တက်အောင်လို့ချိန်လေးရတယ်ဒါတော့စိတ်အပူရပြန်လုံးလုံးချာချာအဆက်ကလေးကိုချိန်လေးရတယ်ကိုယ်မကကလှုပ်လှုပ်ရှားရှားလေးဖြစ်တာကတော့ခုနစိတ်ငုံသလိုဖြစ်သွားတယ်တွတ်ဆုံသွားတဲ့ရှင်နာမိတာကိုအကျဉ်းနဲ့တိုက်ကြရတာသူ့ကိုဆောင်းလို့ရအတွက်ဆောင်းရခဲနေပြီဆိုလို့ရှိရင်အခုသေးတော့ကျော်သွားတယ်ဒီကျော်သွားတယ်ဒီကျော်သွားတယ်ပြတ်သွားတယ်တော့စိတ်ကလေးပြတ်သွားတယ် စိတ်တကြွဖြစ်သွားအောင်လေအမှုတိုက်လို့ရပါတယ်အာတာပါလုံးလုံးဝင်ရဆိုတာအဲ့ဒီလိုလုံးလည်းလို့ရှိရင်အဲ့ဒီသွားအားလည်းတကယ်ရှိနေလို့ရှိရင်ခန္ဓာဆုံးနေခုရှင်းနာမိတာပါဘုံနေပါဘူးတကယ်လို့ဝင်လာပြီဆိုလို့ရှိရင်တော့အဲ့ဒါနဲ့အများတိုက်ခုလည်းလို့ရှိရင်တော့ဒီလိုကြောက်ရတတ်ပါလေဒါကြောင့်ဒီလိုဆံတော်ကြားရထိုင်မှန်ရှိထုံတော်မူမတ္တိဆောက်လေဆိုတာပါလေ အပေါ်ကလည်းသူရင်ကာကွယ်ပေါ်လာလို့ရှိရင်လည်းများများလျှောက်ကြည့်ဆိုတော့အဲဒီနိုင်ကြည့်တော့ဒီသာဝတ္တဥစ္စာ